မနေ့ကလမ်းကောက်လမ်းဆိုးလိုက်တဲ့အတွက်ပြီးမကင်းတဲ့စီရောက်ပုံနဲ့လမ်းဖြောက်လိုက်လို့ရှိရင်ပြီးကင်းတဲ့စီရောက်ပုံပေါ့လေ။အနည်းနှစ်ပိုင်းတတ်မှတ်ပြီးတော့ပြောပါတယ်။ဒါပေမဲ့လို့နောက်ဆုံးအပိုင်းကျန်နေပါတယ်။လမ်းကောက်လမ်းအဲလမ်းဖြောက်လမ်းမှာလိုက်ပြီးကင်းတဲ့စီရောက်နိုင်တယ်ဆိုတာပေါ့လေ။ဒီနေ့ဆက်လက်ပြီးတော့ပြောပါမယ်။ ဥจุကောနာမသောမေကောအပယနာမသာတိသာသာတိသာထိုယက်တိအပယဘိကင်းသောအယဘိကင်းရာအယပဲလို့မြတ်စွာဘုရားညွှန်ကြားလိုက်ပါတယ်အဲ့ဒါမှာဘိကင်းရာအယဆိုတာဘိကင်းရာနိဗ္ဗာန်ကိုရည်ရွယ်ပြီးတော့မိတ်ကြပါတယ်ဘိမရှိရာအယအဲ့ဒီအယရောက်သူအား အေးမရှိခြင်းရဲ့အကြောင်းတရားဖြစ်တာမလို့နိဗ္ဗာန်ကိုဒီနေရာဌာနမှာအဘယလို့ဆိုထားပါတယ်အဘယနာမဇာတိဇာတိနိဗ္ဗာန်ဆန္ဒယအာဟတသမေဟိကိဉ္จิဗယနာတိတံဝပတ္တသဗယနာတိတိအဘယနာမဇာတိဇာတိဥတ္တလို့ကျမ်းဂန်များမှာမိမိကြပါတယ်။อืม၎င်းနိဗ္ဗာန်ကို၎င်းနိဗ္ဗာန်မှာ ကိဉ္ကြီးဘယံနဲ့တစုံတရာကြောက်ဖွယ်ရာမရှိကိဉ္ကြီးဘယံနတ္တိဘယ်ကြောက်ဖွယ်ရာမရှိအကြောက်တည်ကင်းနေတယ်ပေါ့လူရာဆိုလို့ရှိရင်အကြောင်းမျိုးမျိုးကြောင့်အမှန်တော့ကြောက်ကြတယ်အဲ့ဒီနိဗ္ဗာန်ရောက်သွားရင်တော့ကြောက်စရာဘာမှမလိုတော့ဟာယဝပတ္တသဗျာဏတ္တိတိအဗျာနာမသာတိစာတနည်းအဲ့ဒီနိဗ္ဗာန်ရောက်တဲ့ပုဂ္ဂိုလ်အားဘေးတွေလုံးဝ ကင်းခြင်းရဲ့အကြောင်းဖြစ်တာမဟုတ်လို့အဘယလို့ဒီလိုကျမ်းဂန်များမှာ ပြထားတယ်ခုနပြောတဲ့အတိုင်းပါပဲအဲ့ဒီဟာကိုဆက်လက်ပြီးတော့ဘာဘေးတွေကင်းတယ်လို့ဆိုတာပေါ့လေအဲ့ဒါတွေတော့နားလည်ဖို့အရေးကြီးပါတယ်မနေ့ကပြောခဲ့ပါတယ်မဂ္ဂင်ရှိပါတဲ့မှာသီလမဂ္ဂင်သမာဓိမဂ္ဂင်ပညာမဂ္ဂင်ဆိုတာပါလေသုံးပုံပုံလိုက်လို့ရှိရဲ့ သုံးပိုင်းပဲရှိတော့တာပဲတိလမဂ္ဂင်ကြီးပြည့်စုံရင်အတ္တနုဝါဒဘေးပရနုဝါဒဘေးဒန္တဘေးတွေပေါ့ဒီဒါကြီးကင်းတာဒါကြီးကင်းတာသိကြတာပဲပြီးတော့တိလပြည့်စုံနေလို့ရှိရင်ဒုတိဘေးဆိုတာလည်းပဲဒါလည်းကင်းသွားတာပဲအဲ့ဒီပေါ်မှာသမာဓိပညာဆံရတရားတွေကလည်းပါနေတာဖြစ်တော့စိတ်ထဲမှာဖြစ်နေတဲ့ကိလေသာတွေ မျိုးနေတဲ့ကိန်းနေတဲ့ကိလေသာတွေဒါတွေကအမှန်ကြောက်ဖွယ်ရတယ်ပဲခုလက်ငင်းပဲကိန်းနေတာကြည့်ပေါ့အဲ့ဒါအဘယလို့ခေါ်ပါတယ်အတ္တနိဝါဒအစရှိတဲ့ဘေးမျိုးတွေပြီးတော့ဝဆင်းရဲ့ဘေးတွေပေါ့လေအဲ့ဒီဘေးတွေလုံးဝကင်းနေတဲ့အတွက်အဘယလို့ဒီလိုလည်းပဲတနည်းဆိုနိုင်ပါတယ်တကယ်အချိန်ပြည့်ဘေးကင်းတဲ့နိဗ္ဗာန် ရရှိရေးအတွက်ရှိဥစွာချိန်ပိုင်းချိန်ပိုင်းလေးတွေပြီးကင်းမှုလိုပါတယ်တချီတဲ့နဲ့တော့ဘာမှမလုပ်ဖဲနဲ့ပြီးကင်းတဲ့နိဗ္ဗာန်တန်ရောက်သွားနိုင်ပါဘူးရှိဥစွာအဲ့ဒီပြီးကင်းတဲ့နိဗ္ဗာန်ကြောက်မြောင်ကြီးရောက်ရေးအတွက်လောကီအဲလောကီအကျင့်တရားတွေပေါ့လောကီသီလသမာဓိပညာအကျင့်တရားတွေ အဲ့ဒါတွေကျင့်ရတယ်အဲ့ဒါတွေကျင့်တော့ဝတ္တဘယဆိုတာပေါ့လေအမျက်မပြတ်လဲပတ်နေတဲ့ကြောက်ဖွယ်ရာကောင်းတဲ့ဘေးတွေပေါ့လေအခိုက်အတန့်အချိန်ပိုင်းအချိန်ပိုင်းလေးတွေခင့်သွားပုံဒီနေ့လူငါးစင်နဲ့ဆက်ဆက်ပြီးတော့ပြောပါမယ်အခုရရှိထားတဲ့ယုံ nant ခေါ်တဲ့ဘဝဟာကမ္မဝဇ္ဇရာကုသကံကြောင့်ပဲခြေဘဝကကုသတွေဖြစ်ခဲ့လို့ ယခုလူဘဝရရှိတာအဲဒီကုသိုလ်ရင်ပြောတာလည်းပဲအခုလိုယုံနာဘဝရဲ့ယုံနာဘဝတွေပေါ်မှာဆွဲလန်းလို့ตายာလို့တဏှာဥပါဒဏ်နေဖြစ်လို့ဆွဲလန်းตายာတယ်အဲตายာဆွဲလန်းတယ်ဆိုတာလဲယုံနာနေအပြစ်ကိုမမြင်လို့ယုံနာနေဟာဘာမှအကုလုပ်တဲ့တရားတွေမဟုတ်ဘူး ဖြစ်ပြီးတော့ပျက်စီးသွားတဲ့တရားတွေပဲဖြစ်လိုက်ပြက်လိုက်နဲ့ဆင်းရဲတဲ့တရားတွေပဲကိုယ်လိုတိုင်းဘာမှဖြစ်တာမဟုတ်ဘူးဆိုတာပေါ့လေဒီလိုအမှန်တိုင်းမမြင်တဲ့အဝိဇ္ဇာအမှန်တိုင်းမမြင်တဲ့အပြင်အဲ့ဒါတွေကိုမြဲတယ်ကောင်းစားချမ်းသာတယ်ဘာမဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုတဲ့ပြုံးမြန်ဆန့်ကျင်ဘက်မြင်တဲ့အဝိဇ္ဇာအဲ့ဒီအဝိဇ္ဇာတစ်ခုအရင်ခံတာပဲဒီတော့ဘဝတွေပေါ်မှာအမှန်တိုင်းမမြင်အလွဲတွေရှောက်မြင်တော့ ကောင်းလို့ရာရာတာရတာပဲတောင်းတာတာပဲတဏှာဖြစ်တော့တာပဲကောင်းတာလေးတွေတောင်းတာကောင်းတာလေးတွေညင်ညင်ကြားရင်နာရင်စားရင်ထိရင်ပေါ့အဲ့ဒီအာယုံလေးတွေရပြီဆိုရင်တာယာပြီးတော့ဆွဲလန်းထားတယ်ငါကပဲခံစားတာပဲစသည်ပေါ့လေငါလေးကောင်အနေနဲ့ဒီလိုဆွဲလန်းပြန်တယ်အဝိဇ္ဇာရဏဥပါဒံဆိုတာရှေ့ကကိလေသာကိုအကြောင်းခံပြီးတော့ကာမဝဖြစ်တယ် အဲဒီကာမဝကမှာတခါအခုလိုလူဘဝဝိပါကဝတ္တိဖြစ်ရတာအကျိုးတရားတွေပေါ်ရတာခုအရိယမရဲ့ရှေ့ပြေးပုဗ္ဗဘကမက်တီပွားနေတဲ့အခါဘုရားစောစောပိုင်းကပြောခဲ့တဲ့အတိုင်းသီလသမားတွေပညာသိက္ခာ၃ရလုံးပါနေတော့အဝိဇ္ဇာတဏဥပါဒာခေါ်တဲ့အကြောင်းကိလေသာဝတ္တဗယပေါ့လေကိလေသာဝဘေးပေါ့အဲ့ဒါကြီးငြိမ့်နေတယ် ပေါ်ရပေါ်ရလေးတွေပေါ်ဆဲလိုက်ပြီးတော့အထူးကြောင့်ရထားပြီးတော့ဆွေးမြဲစွာရှိတော့ရှိရမှာစိတ်ကလေးစိုက်ကြပြီချိန်သားကြိုက်ပြီးတော့နေရင်သဘောမှန်လေးတွေသိနေတာပဲဒုက္ခသစ္စာထိုက်တဲ့တရားလေးတွေသိနေတာပဲသိတော့မသိပြောက်သွားပြီမသိမရှိတော့အကိလေသာဝတ်ဘေးတစ်ခုငြိမ့်သွားမသိရင်တွယ်နိုင်တယ်ခုအမှန်တိုင်းသိသိသွားတော့ပြဲပြဲသွားတယ်ယုံနာနေနဲ့သိသွားပြဲသွားလိုက် ကြောင်းကျိုးအနေနဲ့တီးလိုက်ပြဲလိုက်အထူးအဖြင့်မမျက်စိရဲ့သဘောပဲဆိုတာသိရင်ပြဲပြဲပြဲပြဲသွားတာသိနေတယ်ဆိုတာမသိကြောက်ဝိသုပါဒဝိဇာဏီရောဆိုတာပေါ့လေအတိညာဝိဇာရောက်လာတော့အဝိဇာအလင်းအဲအဝိဇာအမှောင်ပြောက်သွားတာအလင်းရောက်တော့အမှောင်လိုလိုပြောက်သွားတယ်လို့ပေါ့လေဖြစ်ခွင့်မရဘူးဖြစ်ခွင့်မရတော့မသိရင်တွဲဆိုတာပေါ့လေမသိလို့တွဲတဲ့တဏှာကိုသိတော့ပြယ်သွားတယ်တဏှာလည်းပေါ်မလာဘူးတဏှာပေါ်မှ ตายာမှုဥပါဒံပေါ့လေตายာပြီးတော့ဆွဲလန်းတဲ့တဏှာဥပါဒံမြင်မှထင်မှပြီးတော့ဆွဲလန်းတဲ့ဒိဋ္ဌိဥပါဒံဖြစ်နေတာအဲ့ဒီဥပါဒံလည်းမပေါ်တော့ဒီနည်းနဲ့ပဲဝိဇာရဏဥပါဒံကိလေသာဝဘေးကြီးကင်းနေတာအဲ့ဒါအဘယပဲချိန်ပိုင်းချိန်ပိုင်းအဘယလေးတွေဖြစ်နေတာအဲ့ဒါဘေးကင်းရာဆိုတာပေါ့ဒါပြောတာပဲခုရှိမှတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာ ရှုတိုင်းရှုတိုင်းတိတိတိတိနေလို့ရှိရင်တစ်ချက်တည်သွားတစ်ချက်အဲ့အဘယအဓိတာရဲ့တစ်ချိန်ရောက်သွားတာပဲဆယ်ချက်ရှုနေဆယ်ချိန်ရောက်နေတာပဲတဏှာရှုနေတဏှာရောက်နေတာပဲတနေ့လုံးရှုနေတနေ့လုံးလည်းရောက်နေတာပဲတခါတကယ်ကိုကိလေသာကာမဥပါကဘောကြောက်เสียဘေးတွေကလွတ်တဲ့နေရာဌာနဆက်ရောက်နေတာဆက်ရောက်မှုအလိုလိုကိစ္စပြည့်စည်နေတာရှုတိုင်းရှုတိုင်း ကိလေသာဝတ္တဘယပေါ့လေကိလေသာဟုတ်ကြောက်ဖွယ်ရပြီးကင်းပြီဆိုရင်ကိလေသာဝတ်ရှိပါမှကာမဝတ်ကလာတာပဲပေါ့အကုသိုလ်ကံနေဖြစ်နိုင်တယ်ပြီးတော့ဝတ္တကာမိခေါ်တဲ့ဘဝလေစီတတ်တဲ့ဘဝဖြစ်စေတတ်တဲ့ကုသိုလ်ကံတွေလာနိုင်တယ်ခုတည်းမှာကိလေသာဝတ်မရှိတော့ကာမဝတ်ဘေးလည်းပဲမရောက်တော့ဘူးအဲ့ဒီကင်းအဲ့ဒီဘေးကင်းတဲ့စီလည်းပဲရောက်လူလူရောက်နေတာ ကမ္မကိုရှိပါမှဝိပါကကိုလည်းလာတာကမ္မကိုမရှိဘူးဆိုလို့ရှိရင်ဥပါကကိုလည်းပဲမလာတော့ဥပါကကိုဘေးလည်းပဲဒါလည်းပဲခင်းနေတာပဲဒီနည်းနဲ့ပဲကိလေသာဘောကမ္မဘောဥပါကဘောဝဆင်းရဲ၃ပါးပါလေဘေးကင်းရဖြစ်တဲ့နေရာဌာနမှတ်ချက်တိုင်းမှတ်ချက်တိုင်းရောက်နေတာအဲတော့ဥနာတိဒုက္ခဘေးမကင်းတဲ့ယခုလိုအကျိုးဝိပါကကိုဘေးခေါ်တဲ့ယုံနာခန္ဓာကြီး ရှေ့ဆက်ပြီးတော့မဖြစ်လို့လို့ရှိရင်ဒီယုံနာခန္ဓာကြီးကိုပယ်လို့တော့မရဘူးဖြစ်နေပြီပဲပယ်လည်းမပယ်နိုင်ဘူးဒီတော့အလားတူဆင်းရဲတွေနဲ့ဆင်းရဲတွေမကင်းတဲ့အကျိုးတရားမလို့ခြင်းရဲ့အဲ့ဒီအကျိုးတရားကိုဖြစ်စေနိုင်တဲ့အကြောင်းကိုပယ်ဖို့ပဲရှိတော့တယ်သူတို့ရဲ့အကြောင်းတွေကဘာတွေလဲလို့ဆိုတော့ကနအဝိဇ္ဇာတနာဥပါဒာကနေပဲ အဲ့ဒါဒီမဖြစ်အောင်လုပ်ဖို့ပဲဒီနေ့တိုင်းရှုလို့ဥပဒနာဉာဏ်นี่ရင့်ကျက်ပြည့်စုံလာတဲ့အခါဖြစ်ဖြစ်မစအငိမ့်တဆိုတာပေါ့လေအဲ့ဒီအငိမ့်တကိုအရိယာမိညာဖူညာနဲ့မျက်မှောက်ပြုတည်သွားမှာအဲ့ဒီကကြတော့မလေးပါးနဲ့အစဉ်စဉ်အစဉ်စဉ်ကိလေသာတွေပြတ်သွားမှာတနည်းအားဖြင့်လည်းကိလေသာကိုကာမဥပါဒဝတ္တိပေါ့လေပြတ်ငြိမ်းပြီးတော့တကယ်အေးချမ်းတဲ့အဘယဋ္ဌိတာဆိုတာစိုက်သွားမှာပဲ အဲတတ္တပတ္တိမညာနဲ့အဲတတ္တပတ္တိမဲ့၈ပါးနဲ့ပေါ့လေမဲ့ကြီး၈ပါးနဲ့မျက်မှောက်ပြုတည်သွားရင်အပယ်နဲ့စက်တဲ့ကိလေသာဝတ်ကင်းပြီးတော့အပယ်ဖြစ်အပယ်ပရိသေဖြစ်စီနိုင်တဲ့ကာမကိုလည်းပဲကင်းသွားတာပဲပြီးတော့အပယ်မှာဖြစ်နိုင်တဲ့ဥပါကကိုပရိသေပေါ့လေအဲ့ဒါလည်းပဲဒါလည်းငြိမ့်သွားတာပဲအဲ့ဒါလောက်ငြိမ့်ရင်ပဲတော်တော်လေးချမ်းသာသွားပါပြီဆက်ပြီးတော့အာထုလို့ အထက်မဲ့တရားတွေဖြစ်သွားပြီနောက်ဆုံးအရတ္တမဲ့နဲ့ကိရိတာတွေမှန်သမျှအကုန်လုံးပြလိုက်ပြီဆိုရင်ကမ္မကိုပေးလည်းမရှိတော့ဥပါကကိုလည်းပေးလည်းမရှိတော့နောက်ဆုံးပြိဋိနိဗ္ဗာန်စံပြီးလုံးဝဘေးကင်းတဲ့နိဗ္ဗာန်ပေါ့လေဒါကလည်းဆက်ရောက်သွားမှာပဲအဲဒါကတော့အကောင်းဆုံးပေါ့လေအဲဒါမှတကယ်အပယတိသာဆိုတာပေါ့လေတကယ်ဘေးကြီးကင်းတဲ့လုံခြုံတဲ့နေရာဌာနပေါ့လေဒါကလည်းဆိုင်သွားတာအ ਨੇ ဆုံးတတ္တပတ္တိမဲ့လောက်ရရင်ပဲ လမ်းမှားမလိုက်တော့ပါဘူးလမ်းကောက်တွေလည်းမလိုက်တော့ပါဘူးအဲ့ဒီလမ်းမှားလမ်းကောက်တွေကိုသောတပတ္တိမေကပယ်လိုက်ပါတယ်လမ်းကောက်လိုက်မှကြုံနိုင်တဲ့ကြောက်ဖွေရာရန်ဒီပေးတွေပေါ့လေအဲ့ဒါဒီလည်းပဲအလိုလိုငြိမ့်သွားတော့တာပါပဲအထူးငြိမ့်နေဖို့မလိုတော့ဘူးဒါကြောင့်ကျန်ကမြောင်ဥဒ္ဓရုမေမှာဣစမေကောဤသတ္တပတ္တိမေတိအတ္တင်ကိကအင်္ဂါရှိပါးရှိသောမိစ္ဆာမေကလမ်းမှလမ်းကောက်ကို ပဇာတိပယ်လိုက်တော့ဤတဲ့အင်္ဂါ၈ပါးမေလမပယ်ရှားတုကိအဲ့တော့လမ်းမမလိုက်တော့ဘူးဆိုတော့လမ်းမလိုက်တဲ့အခါမှာကိုတွင်းယံနေပေါ့လေဒုစရိတယံနေရှိတာယံလည်းမရှိတော့ဘူးယံလည်းအေးသွားပြီယံမကင်းမှဘေးတွေ့မှာကိုဘေးလည်းမလာတော့ကြောက်ဖွေရအတ္တနိဝရစာကြီးလည်းကြောက်ဖွေရဘေးတွေပေါ့ဒါမှမဟုတ်တပ္ပဝေရဗျာနိအလုံးစုံသောယံအလုံးစုံသောဘေးတို့ကဥပသမေတိ ငြိမ့်အောင်လုပ်ပေးပါတယ်တဲ့သတ္တပတ္တိမအဲ့ကခဏကောင်းတယ်အဲ့ဒီလိုသတ္တပတ္တိမလောက်မှမရသေးတဲ့ကိလေသာထူပြောတဲ့ပုရိသေမန္တမယဟာဘာနဲ့တူလဲဆိုတော့အမနာပူပြင်း၆တွေ့တဲ့ဘေးရန်ကြီးမကင်းတဲ့တေကန္တာထဲမှာတဝါနေတဲ့ခီးတယ်တွေလိုပဲဒီတော့အမနာကြောက်ဖွယ်ရကောင်းတဲ့တေကန္တာကြီးကိုချမ်းရတာတာနဲ့ဖြတ်တန်းသွားနိုင်ဖို့ရာ ရင်ကောင်းလိုသလိုပေါ့လေထို့အတူပဲတန္တရာကြီးဟူသောကန္တရာကြီးကိုဖြတ်တန်းကုဖို့ရာအတွက်ချမ်းရသာသာနဲ့ဘေးရကင်းတဲ့နေရာဌာနရောက်ရှိဖို့ရာအတွက်ယင်လိုတယ်အဲ့ဒီယထာယင်ကိုမြတ်စွာဘုရားကဆက်လက်ပြီးတော့နတ်သားကိုရထောအကုသနောနာမစသည်ပေါ်ဒါကြီးမိတ်ကြပါတယ်အတန်တိတ် ယထာယင်ကြီးတဲ့မယထာယင်ကြီးတဲ့ဒီမှာအစဉ်သစ်အဖေဖန်တီးထားတယ်တဲ့อืมကျန်တဲ့အစီပိုင်းတွေတော့အကြောင်းအရာတွေတော့နောက်နေ့မှဆက်ပြီးတော့ပြန်မဒီနေ့အချိန်ကုန်သွားပါပြီဒါလည်းပဲတော်ကြအောင်စု